ရှင်ဟန်ခရစ်ဝင်ခန်းကြီးနှင့်အငယ်1မှ7သုံးရမြောက်သောနေ့၌ဂါလိလဲပြည်ကာနမြို့တွင် မင်္ဂလာဆောင်ပွဲကိုခံကြစဉ်ထိုပွဲ၌ယေရှု၏မယ်တော်ရှိ၏ယေရှုနှင့်တပည့်တော်တို့ကိုလည်းထိုပွဲသို့ခေါ်ပင့်ကြ၏စပြည့်ကုံသောအခါယေရှု၏မယ်တော်ကစပြည့်မရှိဟုကြားပြော၏ယေရှုကလည်းအချင်းမိမ့်မသင်သည်ငါနှင့်အဘယ်သို့ဆိုင်သနည်း ငါအချိန်မရောက်သေးဟုမိန်တော်မူ၏။မေတော်ကလည်းသူစီခိုင်းသမျှတို့ကို ပြုကြလော့ဟုအစီခံတို့အားဆိုလေ၏။ယူဒဘာသာအလျောက်စင်ကြယ်ခြင်းအဖို့လိုငါထိုအရ၌နှစ်တင်းသုံးတင်းခန့်ဝင်သောကြောက်အိုးစီ6လုံးထားလျက်ရှိ၏။ယေရှုကလည်းဤရေအိုးတို့ကို ရေဖြည့်ကြဟု အစီခံတို့အားမိန်တော်မူလျင်ထိုသူတို့သည် ရှံမတက်ဖြစ်ကြ၏။ယခုခတ်၍ ပွဲအုပ်ထံသို့တွင်ကြလော့ဟုမိန်တော်မူသည့်အတိုင်းတွင်ကြ၏ပွဲအုပ်သည်စပြည့်ဖြစ်စေသောရေကိုမြည်ဆန်း၍ထိုရေကိုခတ်သောအစီခံတို့သည် စပြည့်ရေကိုအဘယ်မှရသည်ကိုသိတော်လဲပွဲအုပ်သည်မသိသောကြောင့်မင်္ဂလာဆောင်လူလင်အားအတန်ကိုလွှင့်၍အခြားသောသူမည်ဒီကားရှေးဥစွာကောင်းသောစပြည့်ရေကိုထည့်၍ဝါစွာတောက်ကြပြီးမှညံသောစပြည့်ရေကိုထည့်လေရှိ၏တင်မူကားကောင်းသောစပြည့်ရေကို ယခုတိုင်အောင်တူထားပြီဟုဆို၏ထိုသို့ယေရှုသည် ရှေးဥစွာသောဤနမိတ်လက္ခဏာကိုဂါလိလဲပြည်ကာနမြို့၌ပြ၍မိမိဘုံတော်ကို ထင်ရှားစေတော်မူ၏တပည့်တော်တို့သည်လည်းယုံကြည်ကြ၏အငယ်၁၂မှ၁၉ထိုနောက်မေတော်မှဆ၍ညီတော်တပည့်တော်တို့နှင့်တကွကပေရုံမြို့သို့ကြွတော်မူ၏ထိုမြို့မှာကြာမြင့်စွာမနေဘဲ ယုဒပတခါပွဲခံခြင်းဤသည်ရှိသောယေရုရှလင်မြို့သို့ကြွတော်မူ၏ဗိမာန်တော်၌သိုးနွားဂျိုးငှဲ့ရောင်းသောသူတို့ကို၎င်းပွဲစားများထိုင်ရက်ရှိသည်ကို၎င်းတွေ့တော်မူလျင်ရိုက်เสียဖို့ကျိုးသေးများကို ပြုပြင်ပြီးမှထိုသူအပေါင်းတို့ကို၎င်းသိုးနွားများကို၎င်းဗိမာန်တော်မှနှင်ထုတ်တော်မူ၍ပွဲစားတို့၏ငွေတင်ခုံများကိုတွန်းပြစ်မှောက်ထားတော်မူ၏ ချိုးငှက်ရောင်းသောသူတို့အားလည်းဤဥစ္စာကိုယူသွားကြငါအဖတ်၏အိမ်တော်ကို ပွဲတည်းမလုပ်ကြနှင့်ဟု မိန်တော်မူ၏ကိုတော်သည် အိမ်တော်၌ဆွဲလန်းပူပန်ခြင်းစိတ်သည် အကျွန်ုပ်ကိုစားပါ၏ဟု၍ကျမ်းစာလာသည်ကိုထိုအခါတပည့်တော်တို့သည်မှတ်မိကြ၏အငယ်၁၈မှ22ယုဒလူတို့ကလည်း သင်သည်ဤသို့ပြုလျင်အဘယ်နိမိတ်လက္ခဏာကိုငါတို့အားပြမည်နည်းဟု ဆိုကြ၏ယေရှုကလည်းဤဗိမာန်တော်ကို ဖြိုဖျက်ကြလော့သုံးရက်အတွင်းတွင်ငါတိဆောက်မည်ဟုမိန်တော်မူ၏ယူဒလူတို့ကအနှစ်46နှစ်ပတ်လုံးဤဗိမာန်တော်ကိုတိဆောက်ရကြ၏သင်မူကားသုံးရက်ကြီးနှင့်တိဆောက်မည်လောဟု ဆိုကြ၏ထိုတို့မိန်တော်မူရာ၌မိမိကိုယ်ကြီးဟုသော ဗိမာန်ကိုအမှတ်ပြု၍မိန်တော်မူ၏ထိုကြောင့်တေခြင်းမှထမ်းမြောက်တော်မူသည့်နောက် ထိုစကားတော်ကို တပြည့်တော်တို့သည် မှတ်မိကြသဖြင့်ကျမ်းစာကို၎င်းယေရှု၏နှုတ်ပတ်တော်ကို၎င်းယုံကြ၏အငယ်23မှ25ပတ္တခါပွဲအတွင်းတွင်ယေရှုသည်ယေရုရှလင်မြို့၌ရှိ၍ပြတော်မူသောနမိတ်လက္ခဏာတို့ကို များစွာသောသူတို့သည်မြင်ရသဖြင့်ကိုယ်တော်ကိုယုံကြည်ခြင်းသို့ရောက်ကြ၏ သို့တော်လည်းယေရှုသည်ထိုသူတို့၌ကိုကိုအပ်တော်မမူအကြောင်းမူကားခတ်သိမ်းသော သူတို့ကိုတည်တော်မူ၏လူ၏အထက်၌ရှိသမျှကိုတည်တော်မူသောကြောင့်လူ၏အကြောင်းကိုတက်တည်ခံစေခြင်းဟာအဘယ်သူကိုမျှအလိုတော်မရှိ